အခန်းကြီး15အငယ်1မှ16တဖန်မောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့ကိုဆင့်ဆိုရမည်မှာတင်တို့နေရာဖြစ်သောငါပေးသောပြည်သို့ရောက်၍နေကြသောအခါတစ္ဆာဂရိရှိ၍ပူဇော်တော်၎င်းအလိုလိုပူဇော်တော်၎င်းပွဲသပင်ခံ၍ပူဇော်တော်၎င်းမိရှိုရာရစ်အစရှိသော အခြားသောရစ်ကိုမိဖြင့်ပူဇော်၍ သိုးနွားအားဖြင့်ထာဝရဘုရားအဖို့မွှေးကြိုင်သောအနံ့ကို ပြုခြင်းငှါအလိုရှိလျှင်ထာဝရဘုရားအားပူဇော်တကာကိုပြုသောသူသည်သိုးတငယ်ကို ပူဇော်လျင်မိရှို့ရာရစ်ဖြစ်စေ အခြားသောရစ်ဖြစ်စေရစ်နှင့်တကွဘောဇင်ပူဇော်တကာကို စီသုံးလောက ရောသောမုညက်တအောမဲကို၎င်း သွန်းလောင်းရာပူဇော်သက္ကာဘို့စပျစ်ရည်သုံးလောဃကို၎င်း ပြင်ဆင်၍ဆောင်ခဲ့ရမည်။သိုးကိုပူဇော်လျှင်၊ထာဝရဘုရားအဘို့မွှေးကြိုင်သောအနံ့ရှိစေခြင်းငှါ၊ဘောဇဉ်ပူဇော်သက္ကာဘို့ဆီလေးလောဃရောသောမုန့်ညက်နှောင်းမဲကိုပြင်ဆင်၍၊သွန်းလောင်းရာပူဇော်သက္ကာဘို့စပျစ်ရည်လေးလောဃကိုပူဇော်ရမည်။ထာဝရဘုရားအားမီးရှို့ရာယဇ် တစ္ဆာဂတိရှိ၍ပူဇော်သောရစ်မိတ္တဟာယရစ်ဖို့နွားကိုပြင်ဆင်လျင်မိဖြင့်ပူဇော်၍ဒါဝရဖျားဖို့မှုကြိုင်သောအနံ့ရှိစေခြင်းဟာနွားနှင့်တကွဘောဇင်ပူဇော်တကာဖို့စီချုပ်လောဩကရောသောမုံညံ့သုံးအောမဲကို၎င်းတွန်းလောင်းရာ ပူဇော်တကာဖို့စပြည့်ချုပ်လောကကို၎င်းဆောင်ခဲ့ရမည်နွားတကောင်တိုးတကောင်တိုးတငယ်တကောင် စိတ်တငယ်တကောင်ကိုရစ်ပူဇော်သောအခါထိုတို့ပြုရမည်ပြင်ဆင်သောတိုးနွားအရဲ့အတွက်တို့လိုက်၍အကောင်တကောင်ကိုထိုတို့ပြုရမည်ပြည်သားအပေါင်းတို့သည်မိဖြင့်ပူဇော်၍ဒါဝရဖျားအဖို့မွေးကြိမ်သောအနံ့ရှိစေခြင်းဟာထိုတို့နှင့်အညီပြုအပ်ကြမည်တင်တို့တွင်တဲခိုသောတပန်းမျိုးသားဖြစ်စေ အခြားတပါးသောသူဖြစ်စေမိဖြင့်ပူဇော်၍ ဒါဝရဖျားဖို့ပွေးကြိမ်သောအနံ့ရှိစေခြင်းငှာအလိုရှိလျင်တင်တို့ပြုသည့်ဤသူသူသည်လည်းပြုရမည်ပရိသတ်အဝင်ဖြစ်သောသူတင်တို့တွင်တဲခိုသောတပန်းမျိုးသားဖြစ်သောသူတို့သည်တင်တို့အမျိုးအစဉ်အဆက်ဆောင်ရသောတပန်းဒီသောထုံးစံရှိ၍ဒါဝရဖျားရှိတော်၌တင်တို့သည်ဖြစ်သည့်ဤသူသူသည်လည်းဖြစ်ရမည် သင်တို့ကိုယ်တိုင်မှဆ၍သင်တို့တွင်တဲခိုသောတပန်းမျိုးသားတို့သည်တပန်းတီသောတရားတပန်းတီသောထုံးစံရှိရကြမည်ဟုမိန့်တော်မူ၏အငယ်၁၉မှ21တပန်းမောရှိအားသာရဖျားကတင်ဒီဣဒရလအမျိုးသားတို့အားဆင့်ဆိုရမည်မှာငါပို့ဆောင်သောပြည်သို့တင်တို့သည် ရောက်၍ထိုပြည်၌ဖြစ်သောမုံကိုစားကြသောအခါသာရဖျားအားချီးမြှောက်ရာ ပူဇော်တကာကိုဆက်ရမည်အူးနယ်သောမုံစိမ့်ဖြင့်လှုပ်သောမုံပြားကိုခြီမြောက်ရာပူဇော်တကာပြု၍ကောက်နယ်တလင်းထဲကခြီမြောက်ရာပူဇော်တကာကို ပြုတကဲ့သို့ခြီမြောက်ရမည်တင်တို့အမျိုးအစဉ်ဆက်တို့သည်အူးနယ်သောမုံစိမ့်တဲ့ကခြီမြောက်ရာပူဇော်တကာကိုသာရဖျားအားဆက်ရကြမည်အငယ်22မှ26 ထာဝရဘုရားသည်မောရှေကိုမှာထားသောနေ့မှစ၍မောရှေအားဖြင့်သင်တို့၌ထားတော်မူသောပညတ်၊သင်တို့အမျိုးအစဉ်အဆက်၌ထားတော်မူလတံ့သောပညတ်အလုံးစုံတို့ကိုသင်တို့သည်မစောင့်၊မှားယွင်းခြင်းသို့ရောက်ကြသည်အမှုမှာ၊ပရိသတ်အပေါင်းတို့သည်မသိဘဲသတိလစ်၍မှားယွင်းခြင်းသို့ရောက်လျှင်၊ပရိသတ်အပေါင်းတို့သည်ထာဝရဘုရားအဘို့မွှေးကြိုင်သော အနံ့ရှိစေခြင်းငှါ၊ထုံးဖွဲ့သော ထုံးစံရှိသည်အတိုင်း ဘောဇဉ်ပူဇော်တကာသွန်လောင်းရာ ပူဇော်တကာနှင့်တကွအသက်ပြိုသောနွားထီးဖြင့်မိရှုရာရစ်ကို၎င်းစိတ်ဖြင့်အပြစ်ဖြေရာရစ်ကို၎င်းပူဇော်ရကြမည်ယေဘုဟိတ်သည်ဣဒရေလအမျိုးသားပရိသတ်အပေါင်းတို့အဖို့အပြစ်ဖြေခြင်းကို ပြုရသဖြင့်သူတို့သည်တတိလိ၍ပြစ်မှားသောကြောင့်ထိုအပြစ်ကိုလွတ်ရလိမ့်မည်သူတို့သည်လည်းတတိလက်သောအပြစ်ကြောင့်အပြစ်ဖြေရရစ်နှင့်တကွ မီးဖြင့်ပြုသောပူဇော်တကာကိုသာရဘုရားထံတော်သို့ ဆောင်ခဲ့ရကြမည်။ထိုတို့ပြုလျင် လူအပေါင်းတို့သည် ပြစ်မှားတော်လဲတတိလိ၍ပြစ်မှားသောကြောင့်ဣဒရေလအမျိုးသားပရိသတ်အပေါင်းကို၎င်းသူတို့ထံမှတဲခိုသောတပန်းအမျိုးသားကို၎င်းထိုအပြစ်မှလွတ်ရလိမ့်မည်။အငယ်29မှ29လူတယောက်သည်တတိလိ၍ ပြစ်မှားလင် အပြစ်ဖြေရာရစ်ဖို့အခါမလဲသောစိတ်မှတကောင်ကို ဆောင်ခဲ့ရမည်ထာဝရဘုရားရှိတော်၌တတိလိ၍ပြစ်မှားမိသောထိုသူအဖို့ရစ်ပရောဟိတ်သည်အပြစ်ဖြေခြင်းကို ပြုအပ်သဖြင့်ထိုအပြစ်ကိုလွှတ်ရလိမ့်မည်ဤဒေလအမျိုးသားဖြစ်သောသူတဲခိုသောတပန်းမျိုးသားဖြစ်သောသူတို့သည်တတိလိ၍ပြစ်မှားသောအခါတပန်းတီသောတရားကိုစောင့်ရကြမည် ငယ်30မှ36ဤဒေလအမျိုးသားဖြစ်စေတပန်းအမျိုးသားဖြစ်စေရဲရဲစွာပြစ်မှားလျင်ဒါဝရဖျားကိုမယိုသေးရာသို့ရောက်တည်ဖြစ်၍ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်ဒါဝရဖျား၏စကားတော်ကိုမထီမဲ့မြင်ပြု၍ပြည့်ညတ်တော်ကိုလွန်ကျူးသောကြောင့်ထိုသူကိုရှင်းရှင်းပယ်ရှားရမည်မိမိအပြစ်ကိုမိမိခံရမည်ဟုမိန်တော်မူ၏ ဣဒေလအမျိုးသားတို့သည်တော၌ရှိကြသောအခါတနေ့သောဥပုပ်နေ့၌ထင်းခွေသော သူတယောက်ကိုတွေ့လေ၏တွေ့သောသူတို့သည်ထိုသူကို မောရှေအာယုန်ပရိသတ်အပေါင်းတို့ ရှေ့သို့ခေါ်ခဲ့ကြ၏သူ၏အမှုကိုစီရင်ရာလမ်းမထင်ရှားသေးသောကြောင့်ချုပ်ထားကြ၏ဒါရုဘုရားကလည်းထိုသူသည်အသေးသက်ခြင်းကို အမှန်ခံရမည်ပရိသတ်အပေါင်းတို့သည်တပ်ပြင်မှသူ့ကိုကြောက်ခဲနှင့် ပြည့်ရကြမည်ဟု မောရှေအားမိန်တော်မူ၍ထိုအမိန့်တော်အတိုင်းပရိသတ်အပေါင်းတို့သည်ထိုသူကိုတပ်ပြင်သို့ဆောင်သွား၍ကျောက်ခဲနှင့်ပစ်ကြသဖြင့်၊သူသည်အသေခံရ၏။တဖန်မောရှေအားထာဝရဘုရားက၊သင်သည်ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာ၊သူတို့အမျိုးအစဉ်အဆက်တို့သည်အဝတ်စွန်းတို့၌ဆွဲစရာဘို့ပန်းပွားတို့ကိုလုပ်၍ ပြာသောကြိုးနှင့်ချီတွဲရကြမည်။ထိုပန်းပွားတို့ကိုသင်တို့သည်ကြည့်မြင်သောအခါ၊ထာဝရဘုရားပညတ်တော်မူသမျှတို့ကိုအောက်မေ့၍ကျင့်ကြမည်အကြောင်း၊အထက်ကကိုယ်အလိုသို့လိုက်လျက်၊ကိုယ်ဥာဏ်ကိုမှီဝဲလျက်၊မှားယွင်းသကဲ့သို့မလိုက်၊မမှီဝဲ၊ငါပညတ်သမျှတို့ကိုအောက်မေ့၍ကျင့်သဖြင့်၊သင်တို့ဘုရားသခင်အဘို့သန့်ရှင်းမည်အကြောင်းထိုသို့ပြုရမည် ငါသည်တင်တို့၏ဘုရားသခင်ဖြစ်ခြင်းကတင်တို့ကိုအဂုတုပြည်မှနှုတ်ဆောင်ခဲ့သောတင်တို့၏ဘုရားသခင်သာဝရဘုရားဖြစ်၏ငါသည်တင်တို့၏ဘုရားသခင်သာဝရဘုရားဖြစ်သည်ဟု မိန်တော်မူ၏